ရှင်ယောဟန်ခရစ်ဝင်ခန်းကြီး7အငယ်1မှ8ပတ္တခါပွဲခံခြင်း6ရက်လူသေးသောအခါအထက်ကတေလွန်၍တေခြင်းမှထမ်းမြောက်စေတော်မူသော လာဇရုနေရာအရပ်ဘေသနိရွာသို့ယေရှုသည်ရောက်တော်မူ၏ထိုကြောင့်ထိုသူတို့သည်ပွဲလုပ်ကြသဖြင့်မာသသည်လှုပ်ကြွေးမှုကို ဆောင်၍လာဇရုသည်ကိုရိုနှင့်အတူ လျောင်းသောသူတို့အဝင်ဖြစ်၏ထိုအခါမာရိသည်အဖိုးများစွာထိုက်သော နာဒုစီမွေးစစ်အကျပ်သုံးဆယ်ကိုယူ၍ယေရှု၏ခြေတော်ကိုလိမ့်ပြီးလျှင်မိမိစပင်နှင့်တုတ်သဖြင့်ထိုစီ၏အမွေးသည်တအိမ်လုံးကိုနှံ့ပြား၏တပည့်တော်တို့အဝင်ဖြစ်၍ကိုရောကိုအနှံမိသူ ရှိမုန်ဤသားယုဒရှကာယုက ထိုစီမွေးကိုဒေနာ၏အပြား300အဖိုးနှင့်ရောင်း၍ဆင်းရဲသောသူတို့အားအဘယ်ကြောင့်မပေးသည်ဟုဆို၏ ထိုသို့ဆိုသော်ဆင်းရဲသောသူတို့အကျိုးကိုထောက်၍ဆိုသည်မဟုတ်။မိမိသည်သူခိုးဖြစ်လျက်၊တပည့်တော်များ သုံးရန်ငွေအိတ်ကိုဆောင်၍နတ်ယူတတ်သောကြောင့်သာ ဆိုသတည်း။ယေရှုသည်လည်း၊ထိုမိန်းမကိုရှိစေတော့။ငါ၏အလောင်းကိုသင်္ဂြိုဟ်ခြင်းငှါပြင်ဆင်သောနေ့တိုင်အောင် သူသည်ဤဆီမွှေးကိုသိုထားပြီ။ဆင်းရဲသော သူတို့ကား၊သင်တို့၌အစဉ်ရှိကြ၏။ငါမူကားအစဉ်ရှိသည်မဟုတ်ဟု မိန့်တော်မူ၏။9ထိုအရပ်၌ယေရှုရှိတော်မူသည်ကိုယုဒလူများအပေါင်းတို့သည်သိလျှင်၊ကိုယ်တော်ကြောင့်သာ လာသည်မဟုတ်၊သေခြင်းမှထမြောက်စေတော်မူသော လာဇရုကိုမြင်ခြင်းငှါလာကြ၏။ထိုသို့ယုဒလူများတို့သည် လာဇရုကို အကြောင်းပြုသဖြင့်ထွက်သွား၍၊ယေရှုကိုယုံကြည်သောကြောင့်ယဇ်ပုရောဟိတ်အကြီးတို့သည် လာဇရုကိုလည်းသတ်ခြင်းငှါ တိုင်ပင်စီရင်ကြ၏။နက်ဖြန်နေ့၌ယေရှုသည်ယေရုရှလင်မြို့သို့ကြွလာတော်မူသည်ကို ထိုပွဲသို့လာသော လူအစုအဝေးအပေါင်းတို့သည်ကြားရလျှင်၊စွန်ပလွံကက်များကိုကိုင်လျက် ကိုယ်တော်ကိုခရီးဦးကြိုပြုအံ့သောငှါထွက်သွားကြ၍ဟောရှဏဖြစ်စေသတည်း။ထာဝရဘုရား၏အခွင့်နှင့်ကြွလာတော်မူသောဣသရေလရှင်ဘုရင်သည် မင်္ဂလာရှိစေသတည်းဟုကြွေးကြော်ကြ၏။ ကျမ်းစာ၌လာသည်ကား၊အိုဇိအုန်သတို့သမီး၊မစိုးရိမ်နှင့်။သင်၏အရှင်မင်းကြီးသည်မြည်းကလေးကိုစီး၍သင်ရှိရာသို့ကြွလာတော်မူသည်ကိုကြည့်ရှုလော့ဟု ရေးထားသည်နှင့်အညီ၊ယေရှုသည်မြည်းကလေးကို တွေ့၍စီးတော်မူ၏။ထိုအကြောင်းအရာကို တပည့်တော်တို့သည်အစအဦး၌နားမလည်သော်လည်း၊ကိုယ်တော်ကိုရည်မှတ်၍ထိုသို့ရေးထားသည်ကို၎င်း၊ကိုယ်တော်အားထိုသို့ပြုကြသည်ကို၎င်း ဘုန်းပွင့်တော်မူသည်နောက်သတိရ၍မှတ်မိကြ၏။17နောက်တော်သို့လိုက်သောလူအစုအဝေးတို့သည်ကား၊လာဇရုကိုသင်္ချိုင်းတွင်းမှ ခေါ်၍သေခြင်းမှထမြောက်စေတော်မူသည်အကြောင်းကိုသက်သေခံကြ၏။ထိုနိမိတ်လက္ခဏာကို ပြတော်မူသည်ဟု လူများတို့သည်သိတင်းကြားသောကြောင့်၊ခရီးဦးကြိုပြုအံ့သောငှါထွက်သွားကြ၏။18ဖာရိရှဲအချင်းချင်းတို့လည်း င်တို့သည်အလျှင်းမတတ်နိုင်။ဤလောကသည်ထိုသူနောက်သို့လိုက်သွားပါပြီတကားဟုပြောဆိုကြ၏။ကိုးကွယ်ခြင်းအမှုနှင့်ထိုပွဲသို့ရောက်လာသော သူတို့တွင် ဟေလသလူ အချို့ပါ၏။ထိုသူတို့သည်ဂါလိလဲပြည်ဗက်ဇဲဒမြို့သားဖြစ်သောဖိလိပ္ပုထံသို့သွား၍၊အကျွန်ုပ်တို့သည်ယေရှုကိုမြင်ချင်ပါသည်ခင်ဗျားဟုတောင်းပန်ကြ၏။ဖိလိပ္ပုသည်သွား၍အန္ဒြေကိုကြားပြောပြီးမှ ထိုသူနှစ်ယောက်တို့သည်ယေရှုကိုလျှောက်ကြ၏။ယေရှုကလည်း၊လူသားသည်ဘုန်းပွင့်ရသောအချိန်ရောက်လာပြီ။ငါအမှန်အကန်ဆိုသည်ကား၊မြေ၌ကျသောစပါးစေ့သည်မပျက်လျှင်တခုတည်းနေ၏။ပျက်လျှင်မူကား၊များစွာသောအသီးကိုသီးတတ်၏။မိမိအသက်ကိုနှမြောသောသူသည်အသက်ဆုံးလိမ့်မည်။ဤလောက၌မိမိအသက်ကိုမုန်းသောသူမူကား ထာဝရအသက်ကိုစောင့်ရှောက်လျက်နေ၏။ငါ၏အမှုကိုဆောင်ရွက်သောသူဖြစ်လျှင်ငါ့နောက်သို့လိုက်ရမည်။ငါ၏အမှုဆောင်သည်လည်းငါရှိရာအရပ်၌ရှိလိမ့်မည်။ငါ၏အမှုကိုဆောင်ရွက်သောသူဖြစ်လျှင်၊ထိုသူကို ခမည်းတော်သည်ချီးမြှောက်တော်မူလတံ့။ငါသည်ယခုစိတ်နှလုံးပူပန်ခြင်းရှိ၏။အဘယ်သို့ငါလျှောက်ရမည်နည်း။ထိုအချိန်မှ ။အကျွန်ုပ်ကိုကယ်တင်တော်မူပါ။အဘဟုလျှောက်ရမည်လော။အကြောင်းရှိ၍သာထိုအချိန်သို့ရောက်လာပြီ။အိုအဘ၊ကိုယ်တော်၏နာမတော်ကိုချီးမြှောက်တော်မူပါဟု မိန့်မြွက်တော်မူ၏။ထိုအခါကောင်းကင်မှ စကားသံက၊ငါချီးမြှောက်ခဲ့ပြီ။တဖန်ချီးမြှောက်ဦးမည်ဟုလာ၏။ဝန်းရံလျက်ရှိသော လူအစုအဝေးတို့သည်ကြားလျှင်မိုဃ်းချုန်းသည်ဟုဆိုကြ၏။အချို့ကလည်း၊ကိုယ်တော်အားကောင်းကင်တမန် မြွက်သည်ဟုဆိုကြ၏။ယေရှုက၊ထိုစကားသံသည်ငါ့အဘို့အလိုငှါလာသည်မဟုတ်။သင်တို့အဘို့အလိုငှါလာ၏။ယခုတွင်ဤလောကသည်တရားစီရင်ခြင်းကို ခံရ၏။ယခုတွင်ဤလောကကိုအစိုးရသောမင်းသည် ပြင်သို့နှင်ထုတ်ခြင်းကို ခံရလိမ့်မည်။ငါသည်လည်းမြေကြီးနှင့်ခွါ၍မြှောက်ထားခြင်းကို ခံရလျှင်၊လူအပေါင်းတို့ကိုငါ့ထံသို့ငါဆွဲမည်ဟုမိန့်တော်မူ၏ ထိုသို့မိန့်တော်မူသော်၊မိမိသည်အဘယ်သို့သေရမည်အရိပ်ကိုပေးတော်မူ၏။34လူများတို့ကလည်း၊ခရစ်တော်သည် အစဉ်အမြဲတည်သည်ဟုပညတ္တိကျမ်း၌လာကြောင်းကိုအကျွန်ုပ်တို့ကြားသိရပြီ။သို့ဖြစ်လျှင် လူသားသည်မြှောက်ထားခြင်းကိုခံရမည်ဟုသင်သည်အဘယ်သို့ ဆိုသနည်း။ထိုလူသားသည်အဘယ်သို့သောသူနည်းဟု ဆိုကြ၏။ယေရှုကလည်း၊အလင်းသည်သင်တို့တွင်ခဏသာရှိ၏။အလင်းရှိစဉ်အခါသွားလာကြလော့။သို့မဟုတ်လျှင်မှောင်မိုက်သည်သင်တို့ကိုမှီလိမ့်မည်။မှောင်မိုက်၌သွားသောသူသည်အဘယ်ဆီသို့မိမိသွားသည်ကိုမိမိမသိ။အလင်းရှိစဉ်အခါအလင်း၏သားဖြစ်အံ့သောငှါအလင်းကိုယုံကြည်ကြလော့ဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူပြီးမှ ယေရှုသည် ထွက်ကြွ၍ထိုသူတို့ကိုတိမ်းရှောင်လျက်နေတော်မူ၏။37ထိုမျှလောက်ကြီးစွာသောနိမိတ်လက္ခဏာတို့ကို သူတို့မျက်မှောက်၌ပြတော်မူသော်လည်းသူတို့သည်ယုံကြည်ခြင်းသို့မရောက်ကြ။38ပရောဖက်ဟေရှာယဟောဘူးသည်ကား၊အိုထာဝရဘုရား၊အကျွန်ုပ်တို့ဟောပြောသောသိတင်းစကားကိုအဘယ်သူယုံပါသနည်း ထာဝရဘုရား၏လက်တော်သည်အဘယ်သူအားထင်ရှားတော်မူသနည်းဟူသော စကားသည်ပြည့်စုံခြင်းသို့ ရောက်သတည်း။တဖန်ပရောဖက်ဟေရှာယဟောပြန်သည်ကား၊သူတို့မျက်စိမမြင်၊စိတ်နှလုံးနားမလည်၊အကျင့်မပြောင်းလဲ၊သူတို့အနာရောဂါကိုငါမငြိမ်းစေသည်တိုင်အောင် သူတို့မျက်စိကိုကွယ်စေတော်မူ၏။သူတို့စိတ်နှလုံးကို မိုက်စေတော်မူ၏ဟူသော စကားကြောင့်ထိုသူတို့သည်ယုံကြည်ခြင်းသို့မရောက်နိုင်ကြ ဟေရှာယသည်ဘုန်းအာနုဘော်တော်ကိုမြင်၍ဗျာဒိတ်တော်ကိုပြန်စဉ်တွင် ထိုစကားကို ဟောပြောသတည်း။သို့သော်လည်းအရာရှိအများတို့သည် ကိုယ်တော်ကိုယုံကြည်ကြ၏။တရားစရပ်မှဖာရိရှဲတို့သည်နှင်ထုတ်မည်ကိုစိုးရိမ်သောကြောင့်ထင်ရှားစွာဝန်မခံကြ။အကြောင်းမူကား၊ဘုရားသခင်ပေးတော်မူသောဘုန်းအသရေထက် လူတို့ပေးသောဘုန်းအသရေကိုသာ၍နှစ်သက်ကြ၏။ အငယ်44မှ50ယေရှုကလည်းငါ့ကိုယုံကြည်သောသူသည်ငါ့ကိုသာယုံကြည်သည်မဟုတ်ငါ့ကိုစေလွတ်တော်မူသောသူကိုယုံကြည်၏ငါ့ကိုကြည်မြင်သောသူသည်ငါ့ကိုစေလွတ်တော်မူသောသူကိုကြည်မြင်၏ငါ့ကိုယုံကြည်သမျှသောသူတို့သည်မှောင်မိုက်၌မနေစေခြင်းငှာငါသည်အလင်းဖြစ်လျက်ဤလောကသို့ကြွလာပြီးငါစကားကိုကြားသောသူသည်မယုံကြည်ဘဲနေလျင် ထိုသူကိုငါသည်အပြစ်မစီရင် လောကီသားတို့ကိုအပြစ်စီရင်အံ့သောငှါငါလာသည်မဟုတ်။လောကီသားတို့ကိုကယ်တင်အံ့သောငှါငါလာ၏။ငါ့ကိုပယ်၍ငါ့စကားကို နားမခံသောသူအားအပြစ်စီရင်သောသူရှိသေး၏။ငါဟောပြောသောစကားပင် နောက်ဆုံးသောနေ့၌ထိုသူအားအပြစ်စီရင်လိမ့်မည်။အကြောင်းမူကား၊ငါသည်ကိုယ်အလိုအလျောက်ဟောပြောသည်မဟုတ်။ငါ့ကိုစေလွှတ်တော်မူသောခမည်းတော်သည်အဘယ်သို့ငါဆုံးမဟောပြောရမည်ကိုပညတ် ပေးတော်မူပြီ။ခမည်းတော်၏ပညတ်တော်သည်ထာဝရအသက်ဖြစ်သည်ကိုငါသိ၏။ထိုကြောင့်ဟောပြောသမျှတို့ကိုခမည်းတော်မှာထားတော်မူသည်အတိုင်းငါဟောပြောသည်ဟုကြွေးကြော်၍မိန့်တော်မူ၏။